မနေ့ကတရားရဲ့မှာဒီဘဝမှာဉာဏ်တို့တရားတို့နေရာချင်းရဲ့အကြောင်းတစ်ချက်ထည့်သွင်းပြီးတော့ပြောခဲ့ပါတယ်။ပါပမိတတာမိဆွေဇိုးကိုမိခူခြင်းနဲ့ကရိယာနာပရိဟာနိကရိယာနာကရိယာပရိဟာနိဆရာဘက်ကအဟောပြောတိုက်တွန်းလို့လို့တပည့်ဘက်ကနာကြားမှုအထုံးမှုလို့လို့တရားမရဘူးဆိုတဲ့အချက်ပေါ်လေးဒီကမှတ်မိပါလိမ့်မယ် ဒီနေ့အဲ့ဒီနှစ်ချက်နဲ့ဆက်ပြီးတော့တရားဆက်ဟောပါမယ်အဲ့ဒီအချက်နှစ်ချက်အရာကလျာဏမိတ်တာကောင်းမိခိုရလို့ရှိရင်ဆရာဘက်ကလည်းမလို့တပက်ကတပက်ဘက်ကလည်းမလို့ဘူးဆိုရင်ဉာဏ်တူတရားရရတယ်ဆိုတဲ့အတိတ်ပဲအလိုလိုထွက်လာပါတယ်။ဒါတော့တရားရရခြင်းအကြောင်းတစ်ချက်ထဲမှာကလျာဏမိတ်တာဆိုတာဘာတော့ ဘယ်လိုအင်္ဂါရတ္တိနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကကလျာဏမိတ်တအစစ်ဖြစ်နိုင်ကြလို့ဆိုတဲ့အချက်ကိုတော့ဒီနေ့ရှင်းပြပါမယ်။ဘုရားမြတ်စွာကအခြေခံအချင်းချုပ်မိတ်တထားပါတယ်။မြေမြင်ရှိတဲ့ပုဂ္ဂိုလ်ဟာပထမဆုံးမိမိကိုယ်ကိုဖြစ်နေလျောက်ပါကောင်းမြတ်တဲ့ဤလသမารီပညာလေးစားလောက်တဲ့အချက်တွေမှာ ယက်တည်ပါအောင်နဲ့အဲ့ဒါဒီပြည့်စုံအောင်ကြိုးစားပါအောင်နဲ့ပြည့်စုံပြီးမှနောက်တစ်ဆင့်သူများကိုဟောပြောပြပါတဲ့နီးနီးမှန်ပါတဲ့ဓမ္မသာဒီပုဂ္ဂိုလ်ဟာအပြောသမားတက်တယ်မဟုတ်ဘူးအလုပ်ပါတယ်ဆိုတာပေါ့လေဖြစ်နိုင်တယ်တဲ့သူများရဲ့အဖြစ်တင်ရင်းမှာဖြစ်နိုင်ပါတယ်ဒီလိုမျိုးကြားချက်ရှိပါတယ်အဲဒီတည်းကသီလဆိုတာကမတော်မသင့်တဲ့ကိုယ်နှုတ်အပြုအမူတွေ မကျူးလွန်တာပါပဲမိမိရဲ့သိုးရတဲ့ကိုယ်လူပယောဂတစ်ခုကြောင့်တစ်ဖက်သားပုဂ္ဂိုလ်ကြီးဆင်းရဲဒုက္ခမရောက်စေရအောင်ကိုယ်မူရာနှုတ်မူရာတွေထိမ့်သိမ့်တာပါပဲသာနာညတာစိတ်ထားပြီးတော့ဒီထိမ့်သိမ့်တာဒါသီလလို့ခေါ်ပါတယ်သာနာညတာစိတ်ဆိုရင်သူများချမ်းသာရေးကိုလည်းပဲမြင်လာပါပြီ သူတို့သူဆင်းရဲရေးကိုလည်းပဲမကြည့်ရနိုင်တော့ပါဘူးသူတို့ဆင်းရဲမှာကိုစောင့်ရှောက်ကာကွယ်တော့တာပါပဲသချမ်းသာစေခြင်းနဲ့မေတ္တာတတ်နဲ့မဆင်းရဲစေခြင်းနဲ့ကရုဏာတတ်တနည်းအားဖြင့်ဆင်းရဲမှုကိုပယ်ချလို့တဲ့ကရုဏာတတ်ဖြစ်ရာအလိုလိုပါတော့ပါတယ်အဲ့တော့မှကိုချင်းဒီလာပြည့်စုံမှုရာအတွက်အစီကံလုံးလောက်သွားပါပြီအဲ့ဒီလောက်အစီကံရည်ချင်းရှိရင် ဘုန်းကြီးတို့ကတရားအထုတ်တဲ့ပုဂ္ဂိုလ်များအတွက်စိတ်တည်ငြိမ်သက်ပြီးတော့အသိဉာဏ်ကြီးအဆင့်ဆင့်ဆင်ခြင်ရှိတဲ့နောက်ဆုံးဉာဏ်နဲ့နိဗ္ဗာန်ရရှိရေးအတွက်အထုတ်နေကြတဲ့ပုဂ္ဂိုလ်များအဖို့ရာပုဂ္ဂလတပ္ပယဖြစ်ပါပြီအဲဒီပုဂ္ဂိုလ်ဟာဒီတော့ပိဋကကိုဘုန်းကြီးကမေးကြပါတယ်အဲလိုအခြေခံပြည့်စုံတဲ့ပုဂ္ဂိုလ်ကိုဖြစ်မလားမုန်းမလားလို့မေးကြတယ်ဘယ်လိုဖြေမလဲဆိုတာဖြေကြည့်ပါ တိတကမဖြေတော့ဘုန်းကြီးပဲဖြေရမှာပါပဲဖြစ်မှာပါပဲအများအဖြစ်ဖြစ်မှာပါပဲပဲစဉ်းစားတော့ကျွန်တော်အစ်စ်သေးဘူးဘုမနေနေဖြေကြပါခင်ဗျာအခုကဓမ္မမိသားစုအနေနဲ့ဓမ္မတရားဟောနေတာသိကြမှာပဲနော်တကယ်လို့ရှင်းမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာပါဠိလိုပိယလို့ခေါ်တယ် စိတ်ရဆိုတာစိတ်ခံရသူတဲ့ဒီလိုဒိဋ္ဌိရတယ်ဘယ်အတွက်စိတ်ခံရသလဲလို့မေးရင်သီလအတွက်ပဲသူစောက်တည်ရတဲ့စောက်တည်ဆောင်နေရတဲ့သီလအတွက်ပဲစိတ်ခင်ခံရတာပဲနည်းနည်းချက်ပြောလို့ရှိရင်အများပုံမှာမေတ္တာကရုဏာထားလို့သာနာစိတ်ရှိပြီးတော့မတရားတဲ့ကိုယ်လုံးအပြုအမူတွေကကြောင်ကျင်တဲ့ကိုရင်ကျင်းမှုနှုတ်ရင်ကျင်းမှုခေါ်တဲ့သီလအတွက်ပဲအဖြစ်ခင်ခံရတာပါပဲ။ ပြီးတော့တိလအတွက်နှစ်သက်ဖွယ်ရတဲ့ဖြစ်ရမယ်ဆိုတာကလျာဏမိတ်တာမှာဂုံကြီးခုနှစ်ရက်ထဲကပထမဂုံကြီးပါပဲအဲ့ဒီဂုံဟာတိတ်အရေးကြီးပါတယ်တိတ်ကိုအရေးကြီးပါတယ်ဒုတိယကတော့ဂရုလေးစားလောက်ပြီးလည်းဖြစ်ရမယ်တဲ့အဲ့ဒီဂုံကြီးကနေပြည့်စုံတဲ့ပုဂ္ဂိုလ်အခြေခံအဲဂုံနဲ့ပြည့်စုံနေတာမဟုတ်လို့ကလျာဏမိတ်တာ စရင်ဝင်လာပါပြီ။ဒီကုံလေးကအခြေတည်ပြီးတော့မြတ်ပေါ်မှာကိုရင်ကျေးမှုနှုတ်ရင်ကျေးမှုပေါ့လေ။ရှိနေလို့ရှိရင်အများကလည်းပဲမိမိပေါ်မှာတုံ့ပြန်တော့တာပါပဲ။ဒီပုဂ္ဂိုလ်ချမ်းသာပါစေ၊ကျမ်းပါပါစေဆိုတာပေါ့လေ။အလိုလိုပဲယုံပြန်ဟတ်တာပေါ့။မေတ္တာယုံပြန်ဟတ်တာပါပဲ။ အဲ့ဒီဂုဏ်ဟာဘာဝနိယဂုဏ်ခေါ်တယ်ဘာဝနိယအများရဲ့မေတ္တာစိတ်ဖြင့်တိုးဝါဒီအပ်တဲ့ပုဂ္ဂိုလ်အများရဲ့မေတ္တာဖို့ခံရတဲ့ပုဂ္ဂိုလ်ကျမ်းပါပါစေချမ်းသာပါစေလို့စိတ်ဝင်စားပြီးတော့စိတ်ဝင်စားခံရတဲ့ပုဂ္ဂိုလ်လို့ဒီလိုဆိုပါတယ်ဒီကုံ300ပြည့်စုံတယ်လည်းပဲကလျာဏမိတ်တအစီကြီးတယ်လည်းမဖြစ်သေးပါဘူး။ဘာဖြစ်လို့လဲဆိုတော့ သူကအများကောင်းစားရေးအတွက်မတော်တာတွေတွေ့လို့ရှိရင်လည်းမပြောသေးဘူးဆိုလို့ရှိရင်လည်းဒါလည်းမပြည့်စုံသေးပါဘူးတော်တာတွေကိုလည်းပဲမညွန်ကြားသေးဘူးဆိုလို့ရှိရင်လည်းဒါလည်းမပြည့်စုံသေးပါဘူးဒီတော့မေတ္တာကရုဏာခြေခံပြီးတော့ကိုယ်စိတ်နှမျိုးယဉ်ကျေးထားတဲ့ပုဂ္ဂိုလ်ကအများရဲ့မေတ္တာထားခံရတဲ့ပုဂ္ဂိုလ်ဟာအများရဲ့မေတ္တာထားခံဖို့ ခံရကျိုးနာရေးအတွက်မတော်တာပြည့်လို့ရှိရင်လည်းပဲပြောတတ်ဆူတတ်ရမယ်တဲ့ဝတ္တဆိုတဲ့ဂုဏ်နဲ့ပြည့်စုံရမယ်ရှင်းပိုင်းဂုဏ်သုံးရလည်းအခုလေးခုမြောက်ဂုဏ်သုံးရဟာတစ်ခုနဲ့တစ်ခုဆက်ဆက်နေပါတယ်ရှင်းပိုင်းဂုဏ်သုံးရနဲ့မပြည့်စုံမှုပြည့်စုံပဲနဲ့သူများအပြည့်ပြည့်စုံလို့ရှိရင်ပြောဖို့တဘာဝမကြပါဘူးဘယ်လိုဖြစ်တယ်လဲဆိုတော့ ဒီပုဂ္ဂိုလ်ဟာအပြောသမားပဲတကယ်အလုပ်မလုပ်ဘူးဆိုတာပေါ့လေအဲ့ဒီလိုပြစ်တင်ဝေရဖြစ်နိုင်ပါဖြစ်နိုင်ပါတယ်လူလေးကသေးသေးလေးရှိပြီးတော့သကလုံးကအကြီးကြီးပဲဆိုတာပေါ့လေလူလေးကတပေါင်လောက်ရှိပြီးတော့သကလုံးက10ပေါင်လောက်ရှိတယ်ဆိုတာလေးဆိုတာအဲ့လိုသူကပြစ်တင်ဖို့ကိစ္စတယ်ဒါတော့သီလပြည့်စုံလို့ကိုကကိုလို့အဆိုးစားကြနေတယ် ကြနေတဲ့အကျိုးလည်းပဲတည်ထားတယ်ဆိုရင်ကိုယ့်ရဲ့နိစ္စရာပုဂ္ဂိုလ်ကအစအကျိုးအစမကြသေးလို့ရှိရင်မတော်တာတွေ့လို့ရှိရင်မပြောဘဲနေဝတရားမကြည့်ကြပါဘူးဒီတော့ပြောလေပြောရပါတယ်ဒီကုံကသိအရေးကြီးပါတယ်ပြီးတော့တချို့ပုဂ္ဂိုလ်များကကိုကတော့ကိုလို့ယူကြည့်ပြီးတော့သူများတော့ပြောဆိုဆုံးမတတ်တယ်ဒါပေမဲ့လို့သူတစ်ပါးကအပြစ်မြင်လို့ တတိပေးတဲ့အခါမျိုးမှာမကြိုက်တတ်ပါဘူးပြီးတော့ဝဆနကမဆိုတဲ့အတိုင်းလူသားကအပြစ်မြင်လို့တတိပေးတဲ့အခါမျိုးမှာလည်းပဲတိခံနိုင်စွမ်းလူလည်းဖြစ်ရမယ်အဲ့ဒါဝဆနကမကုန်ခေါ်ပါတယ်တချို့တချို့ကလည်းဒီလိုလူတစ်ပါးကလာပြီးတော့ပြောဆိုတဲ့အခါမှာလူငယ်တွေပြောတာဆိုရင်မကြိုက်ဘူး ပြီးတော့အတွေ့အကြုံမရှိသေးတဲ့ပုဂ္ဂိုလ်တွေလာပြီးတော့ပြောလို့ရှိရင်လည်းလက်မခံဘူး။သူကငါးလုံးမှမတတ်သေး။ဒီလိုပုဂ္ဂိုလ်ကလာပြောလို့ဗာလက်ခံရမှာလဲဆိုတာပေါ့လေ။မန္တာလေးတွေခံပြီးတော့အဲဒီဝဆနခမဂုံပေါ့လေ။ချွေးနေတာလည်းရှိရှိတတ်ပါတယ်။ပြီးတော့နောက်တစ်ခုကကံပိဒါသကထံကတ္တာဆိုတာလင်းတဲ့တော်တရားစကားများကိုလည်းပဲပြောတတ်ဆိုတတ်ရှင်းပြတတ်ရမယ်တဲ့ နိနတတရားဆိုတာကသစ္စာ၄ပါးပရိစ္ဆသမုပ္ပါတရားဘောဓိပက္ခိယတရားပါအဲ့ဒီတရားတွေကိုရှင်းပြတတ်ရမယ်နိနတတရားစကားတွေဟောပြဖို့ဆိုတာကရှိဥစွာသာပေအယသင်ကြားရအောင်မယ်တုဒ္ဓမယဉာဏ်ကြီးပြည့်စုံနှင်အောင်မယ်ပြီးတော့သာပေကညွှန်တဲ့အတိုင်းလည်းပဲတော်တော်လေးထိရောက်တဲ့အထိ လက်တွေလည်းပဲကြိုးစားရအောင်မယ်ဘာဝနာမယဉာဏ်တွေလည်းရရှိရမယ်အဲဒီတုတ္တမယဉာဏ်နဲ့ဘာဝနာမယဉာဏ်နှစ်ခုပေါက်ဆက်လိုက်တဲ့အခါကျမှတန်တလောက်တန်တလောက်လေးနဲ့တရားစကားတွေပြစ္ဆာလေးပါးတရားစကားတွေပြစ္ဆာသမုပ္ပါတရားစကားတွေတတိပဌာအပါဝင်ဘောဓိပက္ခတရားတွေပေါ့လေခေါ်နိုင်ပြောနိုင်စေတနာနဲ့ကြားနိုင်ပါတယ်အဲဒီအရေးချင်းကလည်းပဲသိလို့ပါတယ်ပြီးတော့နောက်ဆုံးဂုံကြီးကတော့ လောသဌာနီနိယောဇယောနိယောဇကောဆိုတာရှိပါတယ်မတင့်တော်သောအရာဌာနမှာကိုကျိုးအတွက်မစီခိုင်းတတ်သူလည်းဖြစ်ရမယ်မတော်တာတွေမလုပ်ခိုင်းရဘူးမတော်တာတွေမပြောခိုင်းရဘူးမတော်တဲ့အကြံစီတွေမကြံစီခိုင်းရဘူးကောင်းတဲ့တန့်ရှင်းတဲ့အရာတွေကကိုယ်ကတိုက်တွန်းနေဖြစ်ရမယ်လို့ဒီလိုဆိုလိုတယ်အဲဒီဂုဏ်ကြီး9ပါးနဲ့ ပြည့်စုံတဲ့ပုဂ္ဂိုလ်ဆိုရင်အခုဒီလာတွေပြည့်စုံပြီးတော့စိတ်ဓာတ်ပုံပြတိမှန်ဒီစုတိုးစီနိုင်တဲ့အစစ်မြင့်တဲ့တိခါဘာဝနာတရားအထုံနေကြတဲ့ယောဂီဖို့ရာပုဂ္ဂလတ္တပါယအစဉ်ပြေတဲ့ပုဂ္ဂိုလ်ဖြစ်တော့ပါပြီဘုရားကိုယ်တိုင်လည်းပဲချုပ်ပြီးတော့ကြပြာပါဠိကြပြာအနေနဲ့ဟောထားတာရှိပါတယ်ဟောထားပုံကတော့ တိယောကရုဘာဝနီယောဝတ္တာကြဝစနေခမောကံပေရံကြကထံကတ္တာနောသဌာနေနိယောဇကောဒီလိုဟောထားပါတယ်အခုပြောခဲ့တဲ့ဂုံကြီး9ပါးနဲ့ပြည့်စုံရင်တကယ်ကိုပဲသူတို့ဘာရဲ့အကျိုးစီးပွားကိုလိုလားတဲ့ စိတေတိပုဂ္ဂိုလ်ဖြစ်သွားပါပြီစိတေတိဆိုရမှာသူတစ်ပါးရဲ့အကျိုးစီးပွားကိုရှာဖွေလိုလားသူလို့အဓိပ္ပာယ်ရပါတယ်ဘာဖြစ်လို့ဒီတစ်ပါးရဲ့အကျိုးစီးပွားကိုရှာဖွေလိုလားရသလဲလို့ဆိုတော့အခုပြောခဲ့တဲ့ဂုဏ်ရင်္ဂါရနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာဒီလိုဂုဏ်ရင်္ဂါရနဲ့ပြည့်စုံခြင်းကြောင့်မိမိမှာလည်းပဲ ကျိုးကျေးဇူးတွေရှိသာသနာတော်ကြီးအတွက်လည်းပဲကျိုးကျေးဇူးတွေရှိမှသိတယ်မိမိမှာကျိုးကျေးဇူးရှိတော့ကိုယ်လက်လှမ်းမိရာပုံကိုယ်တွေကိုလည်းပဲကိုယ်မူရာနှုတ်မူရာတွေယူကြည့်ပြီးတော့စိတ်လေးစိတ်ထားတွေလည်းပဲတိုးတက်စေခြင်းနဲ့အတိညာဏ်ကြီးပွင့်ပြီးတော့အစွဲတွေကျွတ်ပြီးတော့အေးချမ်းမှုနိဗ္ဗာန်ကိုလည်းပဲရသိခြင်းနဲ့ဒါသူ့မှာ တင့်တော်တဲ့စိတ်လှုပ်ရှားမှုလေးတွေဖြစ်သွားပါပြီ။အဲဒီတင့်တော်တဲ့စိတ်လှုပ်ရှားမှုကိုပါဠိလိုအနုကံပါလို့ခေါ်ပါတယ်။မေတ္တာနဲ့ကရုဏာတတ်ပါပဲ။အခု MS ဖွဲ့ကြီးနဲ့ပတ်သက်တဲ့ပထမဆုံးစပြီးတော့တည်ထောင်တဲ့ပုံကိုယ်ကြီးအပါအဝင်ယခုလက်ရှိကျုံနေရတဲ့ပုံကိုယ်ကြီးဟာ မိမိတို့ကိုယ်တိုင်ကတင့်တော်တဲ့စိတ်လှုပ်ရှားမှုတွေရှိပါတယ်မေတ္တာပါတဲ့စိတ်လှုပ်ရှားမှုကရုဏာပါတဲ့စိတ်လှုပ်ရှားမှုနေတယ်ဆိုတာယုံမတန်တဲ့ဖြစ်ချက်မရှိပါဘူးကာမဂုဏ်တွေခံစားဖို့အတွက်စိတ်တွေလွတ်လွတ်ပြီးတော့မတရားမှုတွေလုပ်ဖို့အတွက်လှုပ်ရှားနေကြတာမဟုတ်ပါဘူးစိတ်ကောင်းတဲ့လှုပ်ရှားမှုတွေပါဒါကြောင့်မလို့တင့်တော်တဲ့စိတ်လှုပ်ရှားမှုဆိုတဲ့စကားလေးဟာစိတ်ကောင်းတဲ့စကားလေးပါတော့အခုဒီမှာ လူကမ္ဘာဆိုတဲ့စကားလေးအတိတ်ပဲငါကသိထားတာမဟုတ်ဘူးလေလို့အလိုလိုပဲဒီထဲမှာစကားလေးအတိတ်ပဲဒီတက်နှံ့နေပါလေအမှန်ကောင်းတယ်အမှန်ဝမ်းသာစရာကောင်းပါလေပြီးတော့အနုကမ္မရှိလို့ရှိရင်ဆုံးရုပ်တဲ့ဘက်တော့ရောက်မသွားပါဘူးတနေ့တဲ့တနေ့တစ်ချိန်နဲ့တစ်ချိန်တစ်လတဲ့တစ်လတစ်နှစ်တဲ့တစ်နှစ်ပေါ့ဒီတုတ်တဲ့ဘက်ကိုရောက်လာပါတယ် ဒါကြောင့်မလို့ဝုဒ္ဓိပက္ခိထိတံလို့ဒီလိုဆိုပါတယ်တိုးတက်တဲ့ဘက်ကိုရှေ့ရှုနေတာရှေ့ရှုနေကြတဲ့ပုဂ္ဂိုလ်တွေဆိုလိုဆိုပါတယ်ဒီတော့ဘုန်းကြီးများအထူးတိုက်တွန်းနေတာတော့အမေရိကတိုင်းပြည်ကြီးဟိုဗဟိုပြုပြီးတော့တကဘာလုံးပေါ့လေကိုယ်စိတ်ငြိမ်းချမ်းရေးရရှိနိုင်တဲ့တရားတွေဖြန့်ရမှာ သူအမေရိကမက်ဆာချူးဆက်ပြည်နယ်ရှိ MS ကပတ်သက်တဲ့ခြေတန်းကောင်းဆောင်ပုဂ္ဂိုလ်များတိရတိလအတွက်နှစ်သက်စရာဂုဏ်တွေလည်းပြည့်စုံနေကြပါစေလို့မျှော်လင့်ပါတယ်။လေးစားလောက်တဲ့ဂရုဂုဏ်ပြည့်စုံနိုင်အောင်ကြိုးစားနိုင်ကြပါစေလို့လည်းပဲမျှော်လင့်ပါတယ်။ပြီးတော့အများရဲ့မေတ္တာထားခြင်း ခံရတဲ့ပုဂ္ဂိုလ်တွေလည်းပဲဖြစ်နေကြပါစေလို့လည်းမျှော်လင့်ပါတယ်။မတော်တာတွေတွေ့ရင်လိုတာတွေလွဲတာတွေတွေ့လို့ရှိရင်လည်းပဲမေတ္တာကရုဏာထားပြီးတော့ပြောတတ်ဆိုတတ်ညွှန်ကြားတတ်တဲ့ဒီဖြစ်တဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေလည်းဖြစ်နေကြပါစေလို့လည်းမျှော်လင့်ပါတယ်။ဒီကိုယ်ရည်ချွင်းချက်ရှိလို့ပဲဖြစ်ဖြစ်အသိဉာဏ်နဲ့ပတ်သက်တဲ့ချွင်းချက်ရှိလို့ပဲဖြစ်ဖြစ်သူတစ်ပါးက ကျိုးစီးပွားလိုလားလို့အပြစ်ပြပြီးတော့တတိပေးလို့ရှိရင်လည်းပဲလက်ခံနိုင်တဲ့အခြေအနေမျိုးရောက်တဲ့ဝဆနကမဂုဏ်နဲ့လည်းပြည့်စုံနိုင်ကြပါစေလို့လည်းမျှော်လင့်ပါတယ်။နောက်ပြီးတော့လေးနှစ်တဲ့တရားစကားပစ္စလေးပါးပရိစ္ဆသမုပ္ပါတရားတို့ပရိပဌာပါဝင်ဘောဓိဝကိယတရားတို့အဲ့ဒါတွေကိုလည်းပဲစာရင်းနဲ့လက်တိအောက်ဆက်ပြီးတော့ပိုင်ပိုင်နိုင်နိုင်ပြောနိုင်စွာရှိတဲ့ပုဂ္ဂိုလ်တွေလည်းပဲများပါစေလို့လည်းပြောလင့်ပါတယ် မတော်တဲ့အရာတွေမှာလည်းပဲကိုကျိုးအတွက်တိုက်တွန်းလူများမဟုတ်ဖဲနဲ့တော်တဲ့တင့်တဲ့အကျိုးများတဲ့ကိစ္စတွေမှာများများကြီးတိုက်တွန်းနိုင်တဲ့ပုဂ္ဂိုလ်တွေလည်းဖြစ်နိုင်ပါစေလို့လည်းမျှော်လင့်ပါတယ်။အဲဒီလိုဆိုလို့ရှိရင်ကလျာဏမိတ်တမိမိတို့မှာအဲကလျာဏမိတ်တဂုဏ်ကြီးတည်ကုန်လာပါပြီ။ မိမိကလည်းပဲသူတစ်ပါးအတွက်အကျိုးရှိသူတစ်ပါးကလည်းပဲမိမိအတွက်အကျိုးရှိဒီနည်းနဲ့ပဲအပြန်အလှန်ကျိုးကျေးဇူးကြီးရှိလာဖို့တာသိကြပါလေအဲ့ဒါတိုးတက်တဲ့ဘက်ကိုရှိရှိနေတာဆိုတာပေါ့လေပြီးတော့ဒီဟာလေးကိုနည်းနည်းချက်ထွင်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ကလျာဏမိတ်တာဟာတိတတ္တတရားနဲ့ပြည့်စုံရမယ်သီလစံပန်တော်ဟောဒီသီလနဲ့လည်းပြည့်စုံရမယ် သုတသမ္ပန်သောသာရိတုတ္တလက်တိတုတ္တစွယ်စုံတုတ္တနဲ့လည်းပြည့်စုံရမယ်။ကြာကသမ္ပန်သောအကြောင်းအားလျော်စွာအခါအားလျော်စွာပေးကမ်းစွန့်ကြဲမှုဂုဏ်နဲ့လည်းပြည့်စုံရမယ်။လူရဲ့ဟာတွေဖြည့်ဖို့ပေါ်နေမှာ။ပြီးတော့ဝိရိယသမ္ပန်သောကြိုးစားမှုဝိရိယနဲ့လည်းပြည့်စုံရမယ်။နောက်တစ်ခုကစတိသမ္ပန်သောရိုးရိုး ဒီတရားပြန်ပွားရေးလုပ်ငန်းကြီးနဲ့ပတ်သက်တဲ့တတိပဲဖြစ်ဖြစ်မိမိကိုယ်တိုင်တရားထုတ်တဲ့အခါမှာအမြင်မပြတ်ဆွေးမြဲစွာရှိမှတ်တဲ့တတိပဲဖြစ်ဖြစ်အဲ့လိုတတိမျိုးနဲ့လည်းပြည့်စုံမှုလည်းဖြစ်ရတယ်။ပြီးတော့သမာဓိစံပါနောဒီလုပ်ငန်းကြီးနဲ့ပတ်သက်တဲ့ကိစ္စတွေမှာတည်တည်ငြိမ်ငြိမ်နဲ့ရှိရမယ်။အထူးအဖြင့်တကူကြီးသမာဓိလုပ်ငန်းလုပ်တဲ့အခါမှာ ရှိရရှိအောင်လေးမှာစုကလေးစိုက်ကလေးကြကြတော့တဲ့သမာဓိနဲ့ပြည့်စုံမှုလည်းဖြစ်ရမယ်။ပညာစံပန်သောပညာနဲ့ပြည့်စုံရမယ်တဲ့ဒီလုပ်ငန်းကြီးနဲ့ပတ်သက်တဲ့အဲကိခောပညာတွေစူးစမ်းဆင်ခြင်တဲ့ပညာတွေပေါ့လေ။အထူးအားဖြင့်ဒီကိုယ်ရည်နဲ့ပတ်သက်တဲ့ပညာပေါ့လေ။ယုံနာဓမ္မတွေကိုပမင်ချာချာသိတာ၊ကြောင်းကျိုးဆက်သွယ်ပုံတွေသိတာ။ ကြောင်းကျိုးတဲ့တရားတွေမမြဲစင်းတဲ့သဘောပဲဆိုတာဥပဒနာညာနဲ့အစဉ်အဆက်ဆင်းရဲပါလေပြည့်စုံတာအဲဒီမှာဆက်ပြီးတော့နောက်ဆုံးဖြစ်ပြမစအငိဒတ်ကိုသိမြင်တဲ့မပညာဖို့ပညာနဲ့ပြည့်စုံမှာဒါကိုဆိုပါတယ်အခုပြောခဲ့တဲ့အတိုင်းချုပ်ပြီးတော့ပြတဲ့အရေးချင်းတွေထဲမှာသတ္တသတ္တသမ္မာနော အပန်တော့တတ္တနဲ့ပြည့်စုံရမယ်ယုံကြည်မှုနဲ့ပြည့်စုံရမယ်ဆိုတာယုံကြည်မှုပါဘာကိုယုံကြည်မှသတ္တအစ်စ်လဲဆိုတာပေါ့ဒီလိုသတ္တသတ္တတရားနဲ့ပြည့်စုံတဲ့အတွက်ဘယ်လိုအကျိုးတရားတွေရသွားသလဲဆိုရက်ဆက်နေစလို့တော့ဒီနေ့ဆက်ပြီးတော့ဟောဖို့အချိန်မလုံလောက်တော့ပါဘူးနောက်နေ့ကြာမှာပဲအဲ့ဒါလေးတွေဒီခင်းတစ်ခုချင်းရှင်းပြသွားတော့ပါတော့မယ်ဒီနေ့ဒီဟာလောက်ပဲတော်ကြပါစို့ ဒီနေ့ပြောခဲ့တဲ့အတိုင်းကလျာဏမိတ်တဂုဏ်ကြီးပြည့်စုံတဲ့ပြည့်စုံအောင်လက်တွေ့တိပ္ပဌာဘာဝနာတရားတွေအထုခြင်းအပြင်ဖြည့်ဆွမ်းနိုင်ပြီးတော့ကိုယ်မူရာနှုတ်မူရာထူရတဲ့စိတ်နေစိတ်ထားလေးတွေမြင်မှပြီးတော့အတိမှန်လေးပွားပြီးတော့နောက်ဆုံးဖြစ်ဖြစ်မစအငြိမ့်တကူရနိုင်လို့တဲ့အထိကြိုးစားပွားများအထုနိုင်ကြပါစေလို့ဆုတောင်းရင်းဒီတရားလေးကိုချုပ်လိုက်ပါတယ်